အခုယောဂီပုဂ္ဂိုလ်တွေကတော့တရားတရားရှိလို့ကိုပဲတရားရိပ်တာရောက်လာပြီလို့ဒီလိုပဲယုံကြည်ရမှာဖြစ်ပါအဲတော့နံပါတ်1တရားတရားနဲ့ပြည့်စုံပြီးတော့နံပါတ်2ကဘာနဲ့ပြည့်ပါလဲဆိုတော့အပါပါတော်ဟောတိကျမ်းမာရေးနဲ့လည်းပြည့်စုံရမယ်ကျမ်းမာရေးကောင်းတရားအားထုတ်တဲ့ပုဂ္ဂိုလ်ဟာမကျမ်းမာတဲ့ပုဂ္ဂိုလ်တရားကိုကျေကျေစားစားအားမထုတ်နိုင်

ဘဟုပုဒ္ဓိကဆိုတဲ့ခြေမာကြီးကညာပိုင်းမှာတရားတွေအထုတ်တာညအချိန်ရောက်ပြီဆိုရင်အာလောဘိက္ခုနီမနေသိကြပြီဆိုတဲ့အချိန်မှာသူဟာရှောင်းအောင်ခြင်းပြီးတော့ဈဉ္ညာလျှောက်ပြီးရှုမှတ်တယ်ထိုင်ပြီးတော့လည်းရှုမှတ်တယ်ဈဉ္ညာလျှောက်ပြီးတော့လည်းရှုမှတ်တယ်ထိုင်ရှုမှတ်လို့ပင်မလာပြီမထိုင်နိုင်တော့ဝေဒနာတွေသိပြင်းထန်လာတယ်ဒါဈဉ္ညာလျှောက်

အတ္တတော်ဟောတိအမယာဝေတဲ့တရားအားထုတ်တဲ့ယောဂီပုဂ္ဂိုလ်ဟာစိတ်ထားဖြောင့်မတ်ဖို့လိုအပ်တယ်။စိတ်နေစိတ်ထားဖြောင့်မတ်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်။အဲဒီစိတ်ထားမဖြောင့်မတ်လို့ရှိရင်ဒီပုဂ္ဂိုလ်ဟာတရားတွေမတိုးတက်နိုင်မိမိနဲ့အတူအားထုတ်ဖို့အားထုတ်ဖွဲ့ဖြစ်တဲ့ပုဂ္ဂိုလ်တွေတရားနာပေါ်နာပဲဖြစ်တဲ့ပုဂ္ဂိုလ်တွေပေါ်မှာလည်းစိတ်ထားဖြောင့်မတ်ရမယ် မိမိပုံမှာကမ္မထာတရားတွေညွန်ပြပေးတဲ့ဆရာသမားရဲ့အပေါ်မှာလည်းပဲစိတ်ထားဖြောင်းမှရတယ်။အဲဒီလိုစိတ်ထားဖြောင်းမှတ်တဲ့ပုဂ္ဂိုလ်လေးဖြစ်ရမယ်တဲ့နံပါတ်3နောက်နံပါတ်4ကအာရဒဝိရိယောဝိရတိဝိရိယဆိုင်ပြီးတော့မိမိရဲ့အသက်နဲ့ခန္ဓာကိုယ်ကိုမညာပဲနဲ့

နာရုသာအဋ္ဌိသာအယိုးမြတာကြံရင်ကြံမစီအကျော်မြင်မြတာကြံရင်ကြံမစီအသွေးအသားတွေလည်းပဲခန်းချောက်ရင်ခန်းချောက်သွားပါစေပင်ချောက်ပြားကဖြစ်သွားရင်ဖြစ်သွားပါစေမိမိနေရာလေးတဲ့တရားသူမိမိအားထုတ်တဲ့အခါကလည်းမိမိအလိုလားတဲ့တရားအသိဉာဏ်သူတွေမရမချင်း တရားတွေမတွေ့မသိမချင်းမိမိရဲ့ကြိုးစားအားထုတ်မှုကိုယန္နာပြီးတော့မနေဘူးလေငါကြိုးစားမယ်အဲဒီလိုကိုယောဂီပုဂ္ဂိုလ်ဟာအကြည်ပြားကြံရင်ကြံမစေအကျိုးမြင်နေကြံရင်ကြံမစေအယိုးမြတ်ကြံရင်ကြံမစေအတွေ့အသားတွေကန့်ကျင်ကံ၆ကျင်၆ပတိငါတရားတူမရသေးသမျှတော့ဖြင့်လုံးဝမရနာဘူးငါမရမနာကြိုးစားမယ်ထိုင်ရှုမှလို့ တရားမတွေ့ရရှုမှတ်ရရှုမှတ်လို့တရားသဘောတွေမပေါက်သေးရင်ဈဉာချောရှုမှတ်မယ်ဒီကနေ့ရှုမှတ်လို့တရားမတွေ့သေးဘူးနောက်ရရှုမှတ်ဒီလရှုမှတ်လို့မရသေးရင်နောက်လရှုမှတ်မယ်ဒီတစ်ခေါက်မင်းမရှုမှတ်လို့တရားမရသေးရင်နောက်တစ်ခေါက်မင်းမရှုမှတ်မယ်အဲဒီလိုကိုတွဲလုံးလားတန်တန်နဲ့ဝရိယဆိုင်ပြီးတော့မရမနာဌာမဝမိမိအာအစွမ်းရှိသလားတရားစွမ်းအားရှိသလားကြိုးစား တရားတရားရှိတယ်လို့ပေါ့တရားတရားနည်းတဲ့ပုဂ္ဂိုလ်ဆိုရင်လည်းနည်းနည်းပဲအားထုတ်တာပေါ့တရားတရားအားကောင်းတဲ့ပုဂ္ဂိုလ်ကြတော့လည်းပဲများများအားထုတ်တာပေါ့အချိန်ကြီးများပြီးတရားပဲရှုမှတ်တဲ့ဆက်တယ်ဒီခါနဲ့အချိန်ကြီးပြီးပြီးကြိုးစားအားထုတ်ဒါနပရကမငြင်းဉာဏ်နဲ့ဝိရိယရှိဘယ်နေရာမှရှုမှတ်မှုကိုယန္တာမနေဘူးရှုမှတ်မှုကိုရှော့မပြတ်ဘူး ဓမ္မယုံမှနဲ့ရှုမှတ်နေတယ်မိမိတောင်းပါနဲ့ရှုမှတ်နေတယ်အနိခိတဒူရမိမိရဲ့ရှုမှတ်မှုအမှတ်တရားကိုဘယ်နေရာမှယန္နာမနေဘယ်လိုမယမနာဝိရိယတိုင်းဒီကြိုးစားအားထုတ်ပါအဲဒီလိုကြိုးစားအားထုတ်မှုဆိုရင်နံပါတ်၄ဝိရိယနဲ့လည်းတဲ့ပြည့်စုံရမယ်တရားအားထုတ်သူမှာပြည့်စုံရမယ်အကြောင်းအင်္ဂါ၅ပါးဘယ်နှပါးလဲ ငါးပါးတွေကဘုန်းကြီးတို့ယောဂီများကိုအဲ့ဒီ၄ပါးဘုန်းကြီးဟောခဲ့ပြီတရားအထုတ်တဲ့အချိန်ကာလမှာတရားလိုချင်တဲ့ပုဂ္ဂိုလ်ဟာဝိရိယမရှိလို့တရားရပါမလားဝိရိယကတော့လိုအပ်တယ်ဝိရိယဆိုင်ပြီးကြိုးစားဖို့လိုအပ်တယ်ထိုင်ရင်ပဲဖြစ်စီရရင်ပဲဖြစ်စီဈဉံသွားရင်ပဲဖြစ်စီဝိရိယမဆိုင်လို့ကတော့ယောဂီပုဂ္ဂိုလ်ထိုင်ရင်လည်းအိတ်ငိုက်သွားမှာ ိမင်္ဂတော်ဝိရိယလေးဆိုင်ပြီးဟိုလေးကိုဖြောင်းပြောင်းတဲ့တဲ့မှမှကလေးထားပြရအဲဒီလိုဝိရိယစိုက်ပြီးတော့မထားလို့ရှိရင်စိတ်တွေကလည်းလွင်ညင်အောင်လွင်ရောက်ခင်အောင်ရောက်အဲဒီလိုဖြစ်နေကြတယ်ကိုရှုမှတ်တဲ့အာယုပေါ်မှာရှုမှတ်စိတ်တွေမရောက်ခင်းနေကြတယ်ဒါကြောင့်ဝိရိယလေးစိုက်ပြီးတော့ထားရပ်ပြီးရှုမှတ်တဲ့ကံမှလည်းဒီတိုင်းရင်းညံ့လျှောက်ပြီးရှုမှတ်တဲ့ကံမှလည်းမိမိရှုမှတ်တဲ့အာယုလေးပေါ်မှာရှုစိတ်ကြီးကံပြီးပြီးအောင်

ဒါကြောင့်ဒီနေ့လည်းပဲဘုန်းကြီးတို့ယောဂီများမိမိလိုချင်တဲ့တရားဝိရိယစိုက်ပြီးတော့သာအားထုတ်မယ်ဆိုရင်ကြိုးစားမယ်ဆိုရင်မရနိုင်တာရှိပါမလားမရှိဘူးအားလုံးရနိုင်တယ်အားလုံးဖြစ်နိုင်တယ်တရားတွေဒီမှာရသွားနိုင်တယ်ဒီတိုင်ဒီတရားကွယ်မှာဝင်နေတဲ့အချိန်လေးမှာဒီတရားအသိဉာဏ်တွေရသွားနိုင်တယ်မြတ်စွာဘုရားရှင်ရဲ့တရားတော်ဂုဏ်တော်တွေပဲရှိဖို့တန်တိတ်ရှိက မျက်မှောက်တွေ့နိုင်တဲ့တရားအကာလိကအချိန်မဆိုင်မဲနဲ့စစ်ချင်းရနိုင်တဲ့တရားဟိဟိပတ္တိကဒါပါရှုကြည်စမ်းပါလို့ဖိတ်ခေါ်တတ်တဲ့တရားတဲ့အဲ့လိုဂုဏ်တွေနဲ့ပြည့်စုံတဲ့တရားနောက်နံပါတ်5ပြည့်စုံရမှာကပညာဝါဟောတိပညာနဲ့ပြည့်စုံရမယ်နံပါတ်5ကဘာနဲ့ပြည့်စုံရမလဲ ပညာနဲ့ပြည့်စုံရမယ်ပညာနဲ့ပြည့်စုံရမယ်ဆိုတော့ဘာပညာလဲလောကီပညာလားလောကုတ္တရာပညာလားဆိုတော့လောကုတ္တရာပညာလောကီပညာဆိုတာကဘုန်းကြီးတို့ယောဂီညာလောကီပညာအဲဒီလောကီပညာဆိုတာကတဏှာပွားရဲ့ပညာခေါ်တယ်လောကီပညာဆိုတာတဏှာပါဖြစ်တာလေအေးတဏှာတွေပွားစေတာကိုလောကီပညာတွေ သင်ယူကြရဆိုတာဘယ်ပွဲကိုရအောင်ယူနိုင်လို့ရှိရင်ဘယ်လိုအလုပ်ကံကောင်းကောင်းရနိုင်လဲဘယ်လိုလာကရိကာတွေဘေးပေါက်ဒီပါရညာတွေဘယ်လိုရနိုင်လဲဆိုတာမျိုးတဏှာတွေပွားနေတာလောဘတွေအာကြီးဒါကြောင့်မို့လောကီပညာဟာတဏှာပွားတဲ့ပညာမျိုးတဲ့တဏှာပွားတဲ့ပညာမျိုးအဲလောကုတ္တရာပညာကတော့ဖြင့်တဏှာပါတဲ့ပညာမျိုးပဲ လောဘုတ္တရာပညာကပါပါတာလေတဏှာပါရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းဟာတစ်ချက်မှလိုက်အဲဒီမှာကိလေသာတွေကတစ်ခါလေရော့ချသွားလိုက်တစ်ချက်မှလိုက်ကိလေသာတွေရော့ချသွားလိုက်တစ်ချက်မှလိုက်ရော့ချသွားလိုက်ဘုန်းကြီးတို့အခုဒီမှာလက်သမားဆရာတွေပညာဆရာတွေအခုဒီမှာအလုပ်လုပ်နေကြအဲဒီလက်သမားဆရာဆိုရင် တကားကြီးပေါင်ကြီးခွေနေတဲ့အခါကျဖြစ်ကြည့်အဲ့ဒီမှာတကားတကားကြီးပေါင်ခွေနေတဲ့အချိန်မျိုးမှာဆိုရင်ဟိုမှာသူရဲ့တကားပေါင်လေးပေါ်မှာသူ့လိုအလိုရှိတဲ့လောက်မလိုအပ်တဲ့အသားတွေဖယ်ဖို့အတွက်တခါလဲကျိုးလေးနဲ့ကျိုးလေးကိုဆေးသုံးပြီးတော့အဲ့ဒီမှာကျိုးလေးနဲ့ဖမ်းဆိုရိုက်ချလိုက်အဲ့ဒီမှာအကုန်လုံးအရာလေးပါအဲ့ဒီအရာလေးပေါ်မှာ ဒီမလိုအပ်တဲ့အသားတွေကိုသူ့ရဲ့ပါလာတဲ့ပဲခွန်းနဲ့ခုတ်တယ်တစ်ချက်ခုတ်လိုက်တစ်ချက်အသားတွေပဲ့ပြီးတော့ပန်သွားလိုက်တစ်ချက်ခုတ်လိုက်တစ်ချက်ပန်သွားလိုက်တစ်ချက်ခုတ်လိုက်တစ်ချက်ပန်သွားလိုက်နဲ့ဟောကြံရှိရဲ့အသားတစ်ဖြည်းဖြည်းပန်ပန်ပန်ပန်မသွားဘူးလားဗျာပန်သွားလားအဲ့ဒီမှာအဲ့ဒီလိုပဲသူတရားမှတ်တဲ့ပုဂ္ဂိုလ်တစ်ချက်မှန်လိုက်တစ်ချက်ကိရိတာတွေပါသွားလိုက်တစ်ချက်မှန်လိုက်တစ်ချက်ကိရိတာတွေနဲသွားလိုက်တစ်ချက်မှန်လိုက်တစ်ချက်နဲသွားလိုက် ဒါကြောင့်ဝိပဿနာပညာဟာတဏှာကိုပါစေလောကီပညာကတဏှာကိုပွားစေဒါကြောင့်အခုယောဂီပုဂ္ဂိုလ်များပြည့်စုံရမယ်ပညာကလောကုတ္တရာပညာဘာပညာလဲလဲလောကုတ္တရာပညာတဲ့ဒါကြောင့်ပညာဝါဟောတိဥရိယတကာမိနိယပညာယသမ္မနာကတောအရိယာယမိတ္တိကာယသမ္မာဒုက္ခခေယဂာမိနိယ

ဒီဝိပဿနာဉာဏ်နေခုပြောနေယုံနာအဖြစ်အပျက်တွေကိုကောင်းကောင်းမြင်သွားရင်ခွန်ကြီးတို့ယောဂီများမမြင်ရတဲ့ကိုသိချာမြင်သွားတယ်ရှင်းမှုပြမှုတွေမပြတ်နေဖြစ်လို့ဆင်းရဲတဲ့သဘောတွေမြင်နေပြီဆိုရင်လောဘတွေတဏှာတွေအာကြည်လာသလားနည်းသွားသလားနည်းသွားတာဆင်းရဲတာကိုမြင်ရရင်မလို့ကျင်တော့

ဝိပဿနာပညာတရိယာမေပညာအဲ့ဒီပညာနဲ့ပြည့်စုံရမယ်ဒီဝိပဿနာပညာရိယာမေပညာနဲ့ပြည့်စုံပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားနှင်းနှင်းတွေ့မှာလားဉာဏ်ဉာဏ်တွေ့မှာလားဉာဏ်ဉာဏ်တွေ့မှာတကယ်တော့လောကီပညာတွေဆိုတာဆင်းရဲမငြိမ့်နိုင်ဘူးဒီလောကုတ္တရာပညာဖြစ်တဲ့ဝိပဿနာပညာကသာ င်ရဲကိုဗာပြစ်စေနိုင်တယ်ငြိမ့်စေနိုင်တယ်ဒီဝိပဿနာပညာကိုဘုန်းကြီးတို့ယောဂီများတကယ်ဟောက်ထည့်ယုံနာအဖြစ်အပျက်တွေပြတ်စင်းသွားတဲ့သဘောလေးကိုသက်ဝင်သွားပြီဆိုရင်ကတော့အပေဆင်းရဲတွေငြိမ့်သလားမငြိမ့်ဘူးလားငြိမ့်သွားတယ်တစ်ချိန်တစ်ခါတော့ပဲအရိယာမဉ္ဇဏ်လေးဖြစ်သွားပြီဆိုရင်ကိုပဲပယ်ဆင်းရဲတွေငြိမ့်သွားတယ်

အဲလိုဗုဒ္ဓမျိုးပဲသူကဝလုံးထိပ်ပြဘုံမှာတက်ပြီးတော့တခါလေကင်းကြီးကောင်ထောင်ပြတာပါလုတ်ပြတာဆိုတဲ့ဒီပုံစံမျိုးဆိုတော့ဒါခုခေတ်လူဆိုရင်ကတော့အဲ့ဒီလိုသက္ကလိုပုံစံမျိုးပါမင်းနဲ့တကွာအာလုံးမူကြီးမရသေနာမတိညာတထေးတကြွယ်များအဲ့လိုပုဂ္ဂိုလ်များကိုအထုပြုပြီးတော့အဲ့မှာအဲ့ကချော့ပြတာအဲ့တော့ဒီဥက္ကသေနာတထေးကြီးရဲ့သားဖြစ်တဲ့ပုဂ္ဂိုလ်ဟာလည်း

သူဒီလောက်တောင်နှစ်တဲ့ဉာဏ်လို့တဲ့ပုဂ္ဂိုလ်ကတော့တောင်းပေးရမှာပဲဆိုပြီးတော့အဲ့ဒီမှာအဲ့ဒီကပွဲကအရှိမှုဖြစ်တဲ့ပုဂ္ဂိုလ်ထံသူ့ရဲ့မိဘထံမှာသွားပြီးတော့တောင်းပါတယ်တောင်းတဲ့အခါကလည်းကြတော့မိဘများကလည်းပြေးစားပါမယ်မငင်းပါဘူးသင်တို့ရဲ့သားနဲ့ပြေးစားပါမယ်သို့တော့ကျွန်ုပ်မှာသူ့ရဲ့ဒီဇက်မှာကပ်ပြပြီးတော့နေတဲ့ပုဂ္ဂိုလ်တွေဟာအင်အားဘလောက်ရှိပါလဲလူဦးရေပေါင်းဘလောက်ရှိပါလဲဒီသမီးကိုအမိပြုပြီးတော့သူတို့လည်းပဲ စောင်းဝင်နေရေးအတွက်သူတို့ဆောင်ရွက်နေကြရတာဖြစ်တော့ဒီသမီးလေးဒီကပွဲကထွက်သွားလို့ရှိရင်ဒီပုဂ္ဂိုလ်အားလုံးစောင်းဝင်နေရေးချက်တဲကြမှာဖြစ်ပါတယ်ဒါကြောင့်သင်တန်းနဲ့တော့ကျွန်တော်ဟာသဘောမတူစရာမရှိဘူးသဘောတူပါတယ်ပြေးစားနိုင်ပါတယ်သို့တော့အဲကျွန်ုပ်သမီးကိုတော့သင်တို့သားထံမှာမထက်နိုင်ဘူးအဲတော့ကျွန်ုပ်ကကရအောင်လေဒီသမီးလေးနဲ့ပဲကပွဲတွေဆက်ပြီးတော့လက်ခံတတ်တာတွေလည်းအများကြီးရှိနေတယ်ဒါကြောင့်ဆက်ကရအောင် ဆိုတော့ဟိုဟာလေးတွေသူတို့သားကိုယူကစေရမလို့တော့အာလုံးပြည့်စုံပြီးသားချမ်းသာပြီးသားပေါ့အဟိုဟာလည်းမရဘူးဒီသမီးတယောက်တည်းပြည့်စုံရုံနဲ့မဖြစ်ဘူးသူ့ကိုနှိပြုနေတဲ့ပုဂ္ဂိုလ်ကြီးအများကြီးပဲကစားရဲ့ကပြမဲ့အဖွဲသားတွေအများကြီးဖြစ်တဲ့အတွက်ကြောင့်မို့ဒီဖွဲသားတွေရဲ့တောင်းဝန်ကြီးတို့သူသက်ကရမယ်အဲလိုကြတော့နောက်ဆုံးသားဖြစ်တဲ့ပုဂ္ဂိုလ်ကဘလို့မှမတတ်နိုင်တော့အဲဒီမှာမိဘများလိုက်လျောပြီးတော့သားနဲ့ပေးစားပြီးတော့အဲဒီ ကရှိတိနောက်ကိုထည့်ပေးလိုက်ရတယ်ကရှိတိနောက်ထည့်ပေးရတော့ဘာမှအဲ့ဒီအနုပညာလုပ်ကိုလည်းဘာမှမလုပ်တတ်တော့နောက်ကမလုပ်ရလဲဆိုထမိန်ခောက်ပေါ်လေထမိန်ခောက်ကာလိတိသိဒီလိုပဲတို့လူကဒါပဲလုပ်နိုင်ဒါနဲ့ရက်ကလေးလာနေနှစ်ကလေးပြန်လာတဲ့ခါကျတော့အဲ့ဒီမှာသားလေးတယောက်ထုံးကားအဲ့ဒီလိုသားလေးတယောက်ထုံးကားတဲ့ခါကျတော့လည်းပဲဟိုကရှိက ဇနီးဖြစ်တဲ့ပုဂ္ဂိုလ်ကထွက်ထွက်ပြီးတော့ကံပြသုံးတော်ခံဟာသူကနောက်ကကလေးသေးအဲ့ဒီလိုပေါ့မိမရဲ့ဒုံကြီးအင်ကြီးကျော်ပေးပေါ့မိမဝတ်သားလဲဖို့အတွက်ဆင်းသင်းလုပ်ပေးပေါ့ဒီနေ့တော့သူတို့ရဲ့ကာပွဲကြီးနားတဲ့အချိန်ပေါ့လေတပတ်လောက်သတိနားတဲ့အချိန်တနေရာမှာနားအဲ့ဒီခါမှာသားလေးနဲ့ဇနီးဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲနိနိကကနေ အဲ့ဒီခါကျတော့လည်းပဲသားလေးကအမေနာမှာတင်ကတ်နေတဲ့ခါကျတော့အမေကသားလေးကိုချော့ရတယ်အဲ့ဒီလိုသားလေးကိုချော့တဲ့အခါကလည်းကျတော့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကလည်းခါတဲ့ဘာမှအလုံးမရှိအကိုင်းမရှိတဲ့လူရဲ့သားဟဲ့ဘာနောက်ကတခါလေမိမဓမိန်နာကိုစားနေတဲ့လူရဲ့သားဟဲ့နောက်ကသားလေးတွေလာထမ်းပြီးတော့လိုက်ကြည့်နေရတဲ့ပုဂ္ဂိုလ်ရဲ့သားဟဲ့သူသားလေးကိုတခါလေသူ့ရဲ့ပြားကိုရွက်စောင်းပြီးတော့ဘာမလုပ်လို့ ယောက်ျားကိုရွယ်ဆောင်ပြီးတော့တခါနဲ့သားကိုချော့အဲဒီမှာယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကကြာတော့ဒေါသဖြစ်လာအဲဒီမှာဒေါသဖြစ်လာတာငါတထေသားပဲဆိုတော့မာမာနသူ့မှာရှိတယ်ဒါပေမဲ့တထေသားတာဖြစ်ပြီလေဘာလုံးမှမရှိတဲ့ပုဂ္ဂိုလ်ဖြစ်တော့အဲဒီမှာဘသူကမှမလေးကြဘူးမလေးစားကြဘူးမခံညာကြဘူး

အဲ့ဒီပင်လေးခါကလာကြတော့ဉာဏ်ပညာနဲ့ထင်မြက်တဲ့ပုဂ္ဂိုလ်တကယ်လိုလိုချင်းချင်းနဲ့မခံရင်သိနေသင်ကြားတာဖြစ်တဲ့အတွက်ကြောင့်မို့မကြခင်မှာပဲတမ်းမြောက်တမ်းမြောက်တဲ့ခါကလာကြတော့တခါလေကပွဲတိုင်းကပွဲတိုင်းပုဂ္ဂတိနာတစ်ထေသားကိုယ်တိုင်ဒီပွဲမှာကမယ်ဆိုရင်အဲ့မှာမြို့သူမြို့သားတွေဟာထူအားပေးကြတယ်နောက်ဆုံးကြတော့ဘယ်ကိုပြန်ဝင်လဲဆိုတော့ဥက္ကသေနတထေတာရဲ့မြို့ဗာရာဏတိမြို့ကိုပြန်ဝင်တယ် အဲဒီမှာဇပွဲကြီးဝင်တဲ့အခါကလည်းကြတော့ဥက္ကသေနတထေသားကိုယ်တိုင်ကပြအသုံးတော်ခံမယ်ဆိုတော့တမျိုးလုံးငရုံးမြို့သားဖြစ်တဲ့မင်းသားကိုယ်တိုင် ကမာတယ်ကမာတယ်အတောင်60မြင့်နဲ့ဝယ်လုံးထိပ်ရှားပေါ်မှာတခါလေဂျွန်ပါကစားပြီးတော့ကမာတယ်ဆိုပြီးတော့အားလုံးကတမျိုးလုံးရှိတဲ့ပုဂ္ဂိုလ်တွေကတခါလေညစဉ်ညတိုင်းအားပေးကြ အဲ့လိုရနိုင်ကြတဲ့အားပေးကြတဲ့အခါကဏ္ဍကြတော့ဒီဥက္ကဋ္ဌနာတထိတာကလည်းပဲကိုမျိုးစုမျိုးသားတွေကအားလုံးကပြိတ္တတွေကအားပေးကြတော့သူလည်းပဲဝမ်းမြောက်ဝမ်းသာတက်တက်ကြွကြွကတရားနေရာတွေမှာဝက်လုံးတိပြအတောင်30နည်းနဲ့ဝက်လုံးတိပြပေါ်မှာကပြီးနေအခုအတောင်60နည်းနဲ့ဝက်လုံးတိပြမှာကမယ်နောက်ဆုံးဘုန်းကြီးတို့လှုပ်ဆက်ပွဲ ရောက်တဲ့အခါကလည်းကြတော့ကမယ်ဆိုပြီးပြင်ညာထားတဲ့အတိုင်းတောင်60နည်းနဲ့ဝက်လုံးတိပြမှာဒါလည်းဂျွန်ပါပြစ်ပြီးကစား

တပိုက်ကစားပြီးတိုင်းကစားပြီးတိုင်းအောက်ကပေးတတ်ရင်လက်ခုပ်လက်ဝါးကြီးပြီးတော့ဩဘာပေးတဲ့အတန်ဟာသူတို့ရဲ့အတွက်အားတစ်ခုပဲလေအဲတော့အခုတစ်ချိန်သူဂျွန်းပြစ်ပြီးတော့ကစားပြလိုက်တယ်ပေးတတ်ရင်ဩဘာပေးတာမကြားရအဲဒီမှာဩဘာပေးတာမကြားရတော့ထူးဆန်းဖင်လို့လေငါပေးတတ်ကငါ့ကိုဘယ်သူမှလည်းပဲအာမပေးပါလားလက်ခုပ်လက်ဝါးကြီးပြီးတော့အာမပေးကြပါလားဆိုပြီးပရိသတ်ကိုကြည့်လိုက်တာ ကြည့်လိုက်တော့သူ့ဘက်ကိုဘယ်သူမှကြည့်ရတယ်မရှိဘူးသူကနေတဲ့ဘက်ကိုဘယ်သူမှကြည့်တဲ့ပုံကိုမရှိတော့ဘူးတစ်ဖက်စီကိုပဲလှမ်းပြီးတော့အာယုပြုပြီးလက်ဥချီမှုပြီးကြည့်နေကြတာဆိုတော့ကြီးညိုနေကြတာဆိုတော့အဲ့ဒီမှာကြည့်လိုက်တော့မြတ်စွာဘုရားနဲ့သံဃာတော်များကိုတွေ့လိုက်တာအဲ့ဒီကမှာဩငါရဲ့လောကီပညာဘာတန်ဖိုးရှိလို့လဲစီစမ်းပါငါတက်တော့တံပြဝက်လုံးအတောင်၆၀မြင့်တဲ့ဝက်လုံးထိပ်ရှားပေါ်မှာတက်ပြီးတော့ တက်တော်ဆံပြကပြနေတာတောင်လူတွေကဂယုမဆိုင်တော့ပါလားလောကသုံးပါးရဲ့ကိုယ်ွယ်ရာအထာရာဖြစ်တဲ့မြတ်စွာဘုရားရှင်ဘက်ပင်အာလုံးအာယုပြုနေကြပါလားငါရဲ့အတတ်ကြီးတွေလောကီတတ်ပညာတွေကဘာမှအသုံးမဝင်ပါလားအဲ့မှာစိတ်တက်ကြအဲ့လိုစိတ်တက်ကြပြီးတော့ခါရင်ငြိမ်သက်နေတဲ့အချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဆက်ပြီးတော့မိမိရဲ့ပညာစွမ်းကိုပြဖို့ဆိုပြီးတော့ အမေးသိခိုင်းအဲ့ဒီအမေးသိခိုင်းတဲ့အခါမှာရှင်မမောက္ကလမထေရမြတ်ဘုရားရှင်ရဲ့လဝဲရံဖြစ်တဲ့ရှင်မမောက္ကလမထေရမြတ်ကိုပြောတဲ့အခါရှင်မမောက္ကလမထေရမြတ်ကိုယ်တိုင်နဲ့ရှစ်ထွက်ပြီးတော့ဥက္ကသီနာတထေတာဆက်ပြီးတော့ဘုရားရှင်ကိုတော်မြတ်ကြီးရှုစားတော်မူလိုတယ်ဆက်ပြီးဆက်ပြီးတော့တင့်ရဲ့ပညာစွမ်းကိုပြပါအဲ့ဒီအခါပြပါလို့ပြောတဲ့အခါကြတော့မှဟာ ဘုရားရှင်ကိုယ်တော်တိုင်ငါ့ကိုအားပေးမှာပါလားဆိုပြီးတော့တခါလဲစိတ်သက်တည်တက်ကြွပြီးတော့အဲဒီအတောင်60မြင့်တဲ့ထိတ်ကြားပေါ်မှာတခါလဲဂျွန်းမားပြစ်ပြီးတော့ကစားနှစ်ပတ်သုံးပတ်လေးပတ်ငါးပတ်တခါလဲပတ်ပြီးတော့တခါဂျွန်းပတ်ပြီးပြစ်ပြီးတော့အဲ့မှာကစားပြနေတဲ့အချိန်မှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကသူ့စီကိုရောင်ကြီးတော်လှုံပြီးတော့အဲ့ဒီမှာတရားဟောတာ

တခါနဲ့တစ်ဖြည်းဖြည်းယွန်းနေယွန်းနေမသွားပြီဘူးလားအဲ့ဒီကဆက်လက်ပြီးတော့ရှုပွားအားထုတ်လို့ရိယာမေပညာတွေဘုပညာတွေဖြစ်ပြီးဆိုရင်ဆင်းရဲခတ်သိမငြိမ့်နိုင်ပြီဘူးလားဆင်းရဲခတ်သိငြိမ့်နိုင်တယ်အဲ့ဒီလိုယုံနာအဖြစ်ပြက်ကိုသိမြင်နိုင်တဲ့ဉာဏ်ပညာတရားအားထုတ်တဲ့ပုဂ္ဂိုလ်မှာပါရမယ်ယောဂီပုဂ္ဂိုလ်ဟာရှုတော့ရှုနေတယ်ရှုတာပဲရှိတယ်ဘာမှမသိဘူး ဥပမာအဖြစ်ဖောင်းတာပိန်တာကိုယောဂီပုဂ္ဂိုလ်များရှုခိုင်းတာရှုရဲ့အခါမှာဖောင်းတာလေးပေါ်လာရင်ယောဂီကဘယ်လိုရှုမှတ်လိုက်လဲဖောင်းတယ်လို့ရှုမှတ်လိုက်အဲဒီရှုမှတ်ပြီးတဲ့အချိန်မှာပဲဖောင်းတာရှိသေးလားအဲဒီလိုသူဖောင်းတာလေးမရှိတော့ဘူးဆိုရင် နောက်တကဘာအာယုံလေးပေါ်လာတယ်ပိန်တဲ့အာယုံလေးပေါ်လာတယ်သူကသူတည်ရည်ချင်းတည်ရည်ချင်းတည်ရည်ချင်းရော့ချသွားတဲ့သဘောလေးပေါ်လာတယ် အဲ့ဒီခါမှာယောဂီကပိန်တယ်ရှုမှတ်လိုက်အဲ့ဒီရှုမှတ်မှုလေးနဲ့ဆုံးသွားရောပိန်မှုလေးရှိသေးရလားမရှိတော့အဲ့ဒါကိုယောဂီကမသိဘူးဖောင်းနေပိန်နေမှတ်ပါတယ်ဖောင်းနေပိန်နေမှတ်ပါတယ်ဘာသိလဲဆိုဘာမသိအခုယောဂီသိရမှာကဖောင်းတာလေးမှတ်ပြီးရင် ဖောင်းတာလေးပြတ်သွားတယ်ဖောင်းတာလေးပြတ်သွားတာနဲ့အတူဖောင်းတယ်ဆိုတဲ့မှတ်စိတ်လေးရောရှိသေးလားမရှိတော့ဘူးတခါလေးပြတ်သွားတယ် အဲ့ဒီသူပြက်သွားပြီးတဲ့အချိန်မှာပိန်မှုအာယုံတွေမဖြစ်ဘူးလားဖြစ်လာတဲ့အခါပိန်တယ်လို့မကျွတ်မှတ်ဘူးလားရှုတာနဲ့တပြိုင်နက်တည်းပိန်မှုလေးဆုံးသွားတာရှိသေးရဲ့လားမရှိတော့ပိန်မှုလေးပြက်သွားပြီအဲ့ဒီပိန်မှုနဲ့အတူပိန်နေဆိုတဲ့မှတ်စိတ်လေးရောရှိသေးရဲ့လားကဲမြဲတာလားမမြဲတာကဲအဲ့ဒီမမြဲတာကိုဒီမှာခန္ဓာကပြနေတဲ့ယောဂီဉာဏ်ကမသိဘူးဆိုရင် အဲ့ဒီပုဂ္ဂိုလ်အဖြစ်အပျက်ကိုမမြင်သေးဘူးအဲ့လိုကိုမြင်နေရမမြင်ရဘူးသိချင်မြင်နေရဖောင်းလာတာနဲ့ဖောင်းပြီးပြက်သွားပြီမရှိတော့ဘူးနောက်တစ်ခါပိန်နာအစ်ဖြစ်လာတယ်ပိန်နာလေးပိန်တယ်လို့မှတ်လိုက်တယ်ပိန်နာမရှိတော့ဘူးပြက်သွားပြီနောက်တစ်ခါဖောင်းမှုအစ်ဖြစ်လာတယ်ဟောင်းပြက်လိုက်အစ်ဖြစ်လိုက်အဟောင်းပြက်လိုက်အစ်ဖြစ်လိုက်အဟောင်းပြက်လိုက်အစ်ဖြစ်လိုက်အဲ့ဒီမမြဲတဲ့သဘောကိုကိုယ်တိုင်ဉာဏ်နဲ့ထိုင်မဲရှုရှုရက်ပဲရှုရှုဈဉ္ညာလျှောက်ပဲရှုရှု အဲဒီလိုတွေ့လာပြီးသိလာပြီးဆိုရင်အဲဒီပုဂ္ဂိုလ်ဖြစ်ဖြစ်ဉာဏ်ရလာပြီ။ဘာဉာဏ်ရလာပြီလဲ။ဖြစ်ဖြစ်ဉာဏ်ပဲ။ဒါခင်အားလျော်စွာပြောတာဘုန်းကြီးတို့စာနဲ့ပြောရင်ဥဒိယဘယဉာဏ်ဘာဉာဏ်မှလိမ့်မလဲ။အဲဒီဉာဏ်တော့ယောဂီမှာပြည့်စုံမယ်အဖြစ်ပြက်ကိုသိမြင်နိုင်တဲ့ဉာဏ်တော့ပြည့်စုံမယ်ဆိုရင်စစ်အားထုတ်အဲဒီပုဂ္ဂိုလ်အရိယာမေတ္တညာပူပညာတွေမရနိုင်ဘူးလား။ အေးရရှိပြီးတော့ဆင်းရဲလေမငြိမ့်နိုင်ဘူးလားဗျာဆင်းရဲငြိမ့်နိုင်တယ်အဲ့ဒါကြောင့်မို့ဒီယောဂီပုဂ္ဂိုလ်ဟာတရား၅ပါးနဲ့ပြည့်စုံရင်အဲ့ဒီပြည့်စုံတဲ့ပုဂ္ဂိုလ်ဟာတရားနှိမ့်နှိမ့်ရမှာလားမြန်မြန်ရမှာလားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတော့တာယာမနုသိတောပါတော်ဝိသေတာဒီကမိတ်တတိတကယ်လို့ဒီ၅ပါးနဲ့ပြည့်စုံလို့ရှိရင်တဲ့အင်္ဂါ၅ပါးနဲ့ပြည့်စုံရင် အဲ့ဒီပုဂ္ဂိုလ်ဟာတဲ့ညနေကျမ်းမှာအာထုပ်ဖို့အာထုပ်ပြီးတရားနာယူပြီးတော့ညပိုင်းအချိန်မှာတညလုံးအာထုပ်အဲ့ဒီပုဂ္ဂိုလ်နာနဲ့ခင်းရောက်ပြီဆိုရင် အာယုန်တက်တာနဲ့တရားမရနိုင်ဘူးလားတရားရနိုင်တယ်အဲ့တော့ဉာဏ်နဲ့ဘုန်းကြီးယောဂီများအကြာကြီးအာထုပ်ဖို့မလိုဘူးတကယ်လို့ယောဂီပုဂ္ဂိုလ်ဟာပါတော်ဝိသေတာပါတံမနုသေတောသာယံဝိသေတာဒီကမိတ္တိ နန္ဒခင်းမှာအာထုပ်ပုံအာထုပ်နည်းလေးနာယူနာယူပြီးတော့နေပိုင်းအချိန်မှာယောဂီပုဂ္ဂိုလ်ဟာအာထုပ်မယ်ဆိုရင်ညနေကျမ်းအချိန်ရောက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားရနိုင်တယ်တရားအရာနေတာလားဉာဏ်လားဉာဏ်လားအဲ့ဒီလိုကိုယောဂီပုဂ္ဂိုလ်ဟာတခါနဲ့နေတဝက်ကလေးနဲ့ပဲတရားရတယ်။ဒါနဲ့ကဲမှတရားယူပြီးနေပိုင်းအာထုညနေတရားရမယ်။ညနေပိုင်းမှတရားယူပြီးညပိုင်းအာထု လက်နဲ့ခင်းမှတရားရအဲ့ဒီလောက်ပြီးအောင်မြန်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမြတ်စွာဘုရားရှင်ဒီဟူတော်အမိကိုရပြီဆိုရင်မြတ်စွာဘုရားဒီဟူတော်ပုဂ္ဂိုလ်ကိုအမိကိုရပြီးတော့ဒီပဒဏိရင်ကတရားအားထုတ်သူမှာပြည့်စုံရမယ်ဒီအင်္ဂါ၅ပါးနဲ့ပြည့်စုံရင်အဲ့ဒီပုဂ္ဂိုလ်ဟာတရားဉာဏ်ဉာဏ်ရနိုင်ပြီတဲ့။ဘာဉာဏ်ဉာဏ်ရနိုင်လဲ။ ကဲတရားဉာဏ်ဉာဏ်ရကျင်တဲ့ပုဂ္ဂိုလ်ဟာဒီအကြောင်းအင်္ဂါ၅ပါးပြည့်စုံဖို့မလိုဘူးလားကဲအဲ့ဒီအကြောင်းအင်္ဂါ၅ပါးကိုဘုန်းကြီးတို့ဒီမှာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကစောင့်ပိတ်လေးလေးထားတယ်ကဲဒါလေးဆိုကြည့်ရအောင်ယုံကြည်ကြမ်းမှဖြောင်းစွာစိတ်ထားကြိုးစားတွင်တွင်ဖြစ်ပြမြင် ငါအင်းတရားရာကြောင်းသည်ယုံကြည်ကြမ်းမာဖြောင်းစွာစိတ်ချကြိုးစားတွင်တွင်ဖြစ်ပြည့်နေငါအင်းတရားရာကြောင်းသည် ယုံကြည်ကြမ်းမာဖြောင့်စွာစိတ်ချကြိုးစားတွင်တွင်ဖြစ်တဲ့လင်ငါအင်းတရားရာကြောင်းဒီကဲသူတရား

ဘေကဝေယံတို့များဥจิตသားတို့ပြင်စာရင်၅ပါးကုန်သောဤမေဤပရာလိယင်းငေကမ္မထံတရားအတုသူမှာပြည့်စုံရမည်ဤအကြောင်းအင်္ဂါ၅ပါးတို့နှင့်သမဏကတောပြည့်စုံသောဘိက္ခုယံဒီဝါယောဂီပုဂ္ဂိုလ်သည်တတကတံမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကိုဝိနာယကံနိဗ္ဗာန်သို့ပို့ဆောင်တော်မူတတ်သောတတကတံမြတ်စွာဘုရားကိုလဗ္ဗမာနောအမိကိုရသည်ရှိတော် သာယံညာကြချိန်တာကာလ၌လူတိတော်ဆုံးမကိုနာယူရသည်ဖြစ်၍ဘာတော်နံနှင့်အချိန်ကာလ၌ဝိပင်နာတရားတို့ကိုအဓိကမိတ်တတိယလက်တံဘာတံနံနှင့်အချိန်ကာလ၌လူတိတော်အဆုံးမကိုနာယူရသည်ဖြစ်၍သာယံညာကြချိန်ကာကာလ၌ဝိပင်နာတရားတို့ကိုအဓိကမိတ်တတိယလက်တံဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြည်သည် ဩဇာကောင်းစွာမတွေ့ဟောကြားတော်မူခဲ့ပါ၏တည်း